နိဒာနဝကတံယုတ်ဟောပံမတံယုတ်ကလင်္ကရတုပါဠိတော်ကိုမင်းကပြောပြခဲ့ပြီးဒီကနေ့အဲ့ဒီကလင်္ကရတုတံရဲ့ဖွင့်အထကထာမှာပါတဲ့စကားလေးတွေမှတ်သားစရာကောင်းလို့ပြောပြအောင်မယ်အဲ့ဒီကလင်္ကရတုတံရဲ့အဖွင့်အထကထာမှာပါတဲ့စကားရလေးတွေခြုံပြီးကြည့်လိုက်တဲ့အခါရောက်တော့ မှတ်သားစရာကောင်းလို့အဲ့ဒီမှတ်သားစရာအချက်လက်လေးတွေကိုလွယ်လွယ်နဲ့မှတ်မိအောင်ဆိုပြီးတော့လင်္ကာလေးတွေဒီဒီလိုရေးခဲ့နာနဲ့နိစာညနေစာတစာစာနဲ့နေရသည်ညအခါမှာစာပြန်ကတစာစာနဲ့နေရသည် လိတ်စဝီတွေဟာစာပြီးစာတစားစာနဲ့နေကြသည်လိတ်စဝီတွေဟာထို့ကြောင့်သာလွန်စွာတော်ကြသည်လိတ်စဝီတွေဟာထို့ကြောင့်သာလွန်စွာခြုံကြသည်လိတ်စဝီတွေဟာထိုးကြောင့်သာလွန်စွာထိုက်ကြသည်လိတ်စဝီတွေဟာထိုးကြောင့်သာလွန်စွာကြီးပွားသည် လိတ်ဆွေတွေဟာထိုးကြောင့်သာလွန်စွာအောင်မြင်သည်လိတ်ဆွေတွေဟာထိုးကြောင့်သာလွန်စွာတိုးတက်သည်တဲ့လိတ်ဆွေတွေကတက်သားကိုကောင်းအောင်ရှင်အောင်ပြုပြီးတော့သူတို့သင်ယူရတဲ့အတတ်ပညာမှာဆရာဝန်စိတ်ကတဲ့ကိစ္စမှာမမေ့မလျော့မပေါ့မဆာဘဲနဲ့ပြင်းထန်သောလုံးလာဝရိယရှိကြတယ်ဆိုတဲ့စကားရမှာ ဖွင့်ဆိုထားတဲ့စကားတွေဒိသဝီတွေဟာတဲ့မနေ့အစိုးရထားတယ်ဒါလည်းပဲကိုကျောင်းကယဟန်တန်ဃာတွေနဲ့ရှင်ကြည့်တဲ့အခါကိုကျောင်းတန်ဃာတွေလည်းဒီမှာ၄နိုင်အရောက်အဲကြွကြတာဖြစ်လေတော့အဲ့ဒါနည်းနည်းစောစောထားတယ်လေးစုကြီးနည်းနည်းစောစောထားတယ်ကိုကျောင်းတန်ဃာတွေလည်းနည်းနည်းစောစောထားတယ်ဒီလိုသွားတူတယ် နည်းနည်းစောစောထပြီးတော့အဲ့ဒီလိမ့်ဆွေတွေကဘာလုံးကြတာတော့ဆိုတော့သူတို့ရဲ့အလုံးလုံးပုံလေးတွေကအတော်ကောင်းတာပဲသိပ္ပတာလာလို့အထကရာကသုံးတယ်စာသင်ကျောင်းပေါ့စာသင်တဲ့နေရာပေါ့အဲ့ဒီနေရာကိုသွားကြတယ်နည်းနည်းစောစောထပြီးတော့အဲ့ဒီမှာအတတ်ပညာသင်ယူရတယ်အတတ်ပညာသင်ယူပြီးတော့ဘာလုပ်ကြသလဲဆိုတော့ စာအံ့ရတယ်စာပြန်ရတယ်တဲ့အဲ့ဒီလိုနဲ့မနဲ့စောစောသင်လိုက်ကြအဲမနဲ့စောစောသင်လိုက်ကြဒီမှာလည်းပဲမနဲ့စောစောပဲအာရုံဒီဘက်မှာအာရုံတက်ဖို့ရအတွက်အာရုံမတက်ခင်ကျူတင်ဝရိယရှိပြီးတော့၄နာရီမထုတ်ခင်ရအောင်တန်နေစောစောလာကြစာချက်ကြ ဒီစံဖတ်ကြစံမှတ်ကြစာပြန်ရပါလေအဲ့ဒီလိုလိတ်ဆွေတွေလိုပဲလောက်တာလိတ်ဆွေတွေဘယ်ချိန်ထိတော့ဆိုတော့ရာဟုတောက်ဖို့အချိန်အထိသူတို့အဲကြက်ကြမှတ်ကြဖတ်ကြပြန်ရလောက်ကြတယ်ရာဟုတောက်တဲ့အချိန်ရောက်တော့သူတို့ကမနေ့စောစောဒီကအာုံဆုံးစားသလိုနေမှာမို့တပည့်တော်တို့လည်းဒီမှာ အဲ၄နာရီမတိုင်ခင်ကနေဒီမှာရောက်၄နာရီကနေဒီမှာရောက်၅နာရီ15မိနစ်မှ၅နာရီတီးပြီး15မိနစ်မှအဲပြီးတာဟုတ်၅နာရီခွဲမှအောင်ဆုံးဖုံးပေးကြအဲ့ဒီလိုပဲသူတို့မှာယာကုတောက်ရှင်မနဲ့စောစောယာကုတောက်တယ်သူတို့ကဟောယာကုတောက်ဖို့သွားကြတာပေါ့လေယာကုတောက်ပြီးတဲ့အခါရောက်တော့ဘာလုပ်ကြပြန်မလဲဆိုတော့သူကအဲ့ဒီစာသင်ကျောင်းကိုပြန်လာရ ပြန်သွားကြပြန်သွားကြပြီးတော့အဲ့ဒီလိုပဲစာဆက်သင်ရတယ်စာဆက်သင်ပြီးတော့စာရီအံရတယ်စာရီပြင်ရတယ်တပည့်တော်တို့လည်းဒီမှာလည်းဒီတိုင်းမှာပဲအောင်ဆုံးဖုံးပေးပြီးရဝင်းကြီးစကဝိုင်းလာလိုက်တာပေါ့ဒါသူတို့လူကတာဝန်တောင်မဲ့ဖို့တော့ခုမှတောင်လေးတွေနဲ့ရှိသေးတာဟိုဘက်မှာတမျက်စီလေးချင်းစားတဲ့ဒီနာသနာဝတ္တိဆောင်ရွက်တဲ့ နောက်ဆုံးခံသွားခြင်းကျတော့ဆုံးခံသွားတယ်ဟောပြန်လာပြီဆိုရင်တော့သူတို့လိုပါပဲအတူတူပါပဲစာသင်တယ်စာကျက်တယ်လုပ်ရတယ်အလိဆိုကြီးကအဲ့ဒီလိုနဲ့ယာကုတောက်ပြီးတဲ့အခါတိပ္ပတာလာကိုစာသင်ကျောင်းကိုသူတို့သွားရရတယ်သွားပြီးတော့အဲ့ဒီမှာစာသင်ညစာသင်ယူကြစာကျက်ကြစာပြန်ညအဲ့ဒီလိုပဲလုပ်ကြတယ်ဘယ်ချိန်ထိတော့ဆိုတော့မနက်စာစားခြင်းမနက်စာစားခြင်းဆိုတာ သူတို့တပည့်တော်တို့နေဆုံးကိုရည်ညွှန်းနိုင်မှာပေါ့တပည့်တော်တို့အနေထားနဲ့နေဆုံးပေါ့အာရုံဆုံးကတော့တပည့်တော်တို့9နိုင်ခွဲဖုံးပြလိုက်နေဆုံးမစားခင်ပေါ့အဲ့ဒီအချိန်အတော်အတွင်းမှာလဲသူတို့ကစာတင်ယူကြတယ်စာပြန်ကြတယ်စာအံ့ကြတယ်ဒီလိုလုပ်ကြတာတဲ့ဟိုသူတို့ကလည်းတကယ်ကြိုးစားတာကိုလို့ဒီလိုအထကရာကရေးသားထားတဲ့ဇာတ်ရည်ရသိရတယ် လိတ်ဆူကြီးလိတ်ဆူကြီးဆိုတာဒါလည်းဒါကြောင့်ကိုနာမည်တစ်လုံးနဲ့နေတာပဲအလုတ်တကယ်လုတ်တာပဲဟောဘယ်လိုအလုတ်လုတ်တယ်လဲဆိုတာလေဟိုသိချင်တာနဲ့အဲ့ဒီအထကရာကြည့်တဲ့အခါအထကရာစကားတွေကကောင်းတာကိုဒါကြောင့်မို့အဲ့ဒီစကားရလေးတွေပြောပြလိတ်ဆူကြီးတွေကအဲ့ဒီတပည့်တော်တို့အနေနဲ့ဆိုရင်နေစွန်းမစားခင်လဲစားသေးညစားပြင်းညစားအမ်းညလိုလုပ်ကြတယ်နေစွန်းစားချိန်ရောက်တော့နနက်စာပေါ့သူစားရရတော့ နတ်နဆာစားရင်ရောက်တဲ့အခါတော့နတ်နဆာစားကြပါလိမ့်နတ်နဆာစားပြီးတော့ဘာလုပ်ကြကြလဲဒါလည်းကြည့်ရတယ်ဟောစားပြီးဘာမှလုပ်ကြတော့လိမ့်စုံလေးနာမည်ကြီးတယ်ကြိုးစားတယ်လုံလဝရိယရှိတယ်အဲ့ဒီလိုဟာဘာမှလုပ်ကြကြလဲသူတို့စပြီးရင်ဘာလုပ်ကြကြလဲဒီစပြီးရင်တော့စပြီးရင်တော့သူကကြည့်ကြည့်ပေါ့လေသူတို့ဘာလုပ်တယ်ကိုလုံတာနဲ့တူသလားလဲ မာပမာဒီနစိတံနေတောကမနံအဟောတိတဲ့ပမာရိနမိမိလျော်ရောပေါ့ပေါ့ဆာဆာနေမှုဖြင့်စိတံကြာမြင့်စွာနေတောကမနံအိပ်ပျော်မှုတို့တက်ရောက်ခြင်းသည်မာဟောတိမဖြစ်ပါစေနဲ့အကြာကြီးမအိပ်ပါစေနဲ့အဲ့ဒီရည်ရွယ်ချက်နဲ့ဘာလုပ်တလဲတစ်သားကောင်းအောင်နဲ့တစ်သားခြေအောင်ပြုပြီးတော့ထောကံနိပိစိတ်တော် အချိန်အနည်းငယ်လေးလဲလျောက်နေတဲ့အချိန်အနည်းငယ်လေးပဲလဲလျောက်နေတဲ့အဲ့ဒါပြီးရင်သူတို့စာတင်ကြောင်းကိုတွားကြပြီတွားကြရစာတင်ကြောင်းတွားပြီးတော့စာတင်ယူရပြီစာအံရပြီစာပြန်ရပြီဓာဝိဒစာရီပြန်ရပြီအဲ့ဒါတွေတော့တဏီကုန်လုံးတော်တာပဲနေ့ခုနနာနဲ့စာခေါ်တယ်တပည့်တို့နေဆုံးပေါ့နေဆုံးစားပြီးနေဆုံးစားပြီးရင်သူကအဲ့လိုသင်ယူရတယ် ပြောတို့တန်ဃာတော်တွေလည်းအဲ့ဒီလိုပဲသင်ယူရှားရတာပါပဲသင်ယူရှားရတာပါပဲဘယ်တိတော့ဆိုတော့ညနေရောက်တဲ့အခါရောက်တော့သူတို့ညနေညနေညနေအချိန်ပိုင်းရောက်တော့ဘာလုပ်တော့စာပြန်ရတယ်သိပ္ပံဥက္ကဋိတဝါဆိုပြီးအတ္တတေယူတာမပါဘူးသစ္သစ္စာယန္တာတဲ့တရစေကြတယ်ရွတ်ကြတယ်အံ့ကြတယ်ပြန်ကြတယ်ညနေပိုင်းကျတော့အဲ့ဒါလုပ်ကြတယ် ညနေပိုင်းရောက်ပြီးတဲ့အခါအောင်လို့သူအိမ်ပြန်ရတယ်အိမ်ပြန်ပြီးတော့ထမင်းစားရတယ်ညနေညနေစာစားရတာပေါ့လေညနေစာစားပြီးတော့ဘာလို့ကြပြန်တော့ဆိုတော့ပထမယမန်ပထမယမန်နဲ့ပထမယံဘာလို့ဘာလို့တော့သစ္စာယံတာတဲ့စာအညရတယ်စာပြန်ရတယ်အဲ့ဒါနဲ့သူကပထမယံတစ်ချိန်ကုန်လေတဲ့ပထမယံဆိုတော့10နာရီအထိပေါ့ဟော10နာရီအထိသူတို့စာသင်ရတာဟုတ် လိဆိုပြီးစာသင်ရတာကိုစာအံ့ရတာကိုစာပြန်ရတာကိုဒီလိုသိရတယ်အဲ့ဒါပြီးတော့သူတို့အိတ်ကြအိတ်ကြမနဲ့ထားရင်ကြောက်ထားပေါ့လေစောစောထားဆိုတဲ့စောစောထားတာပေါ့သူတို့အဲ့ဒါလိဆိုပြီးရဲ့အလုတ်လုတ်ပုံကိုပြထားတာဒါကြောင့်မို့သူတို့ကတော်ကြတယ်ထက်ကြတယ်ခြုံရတယ်အောင်မြင်ရတယ်တူးတက်ကြတယ်ကြီးဝါကြတယ်ပေါ့အဲဒါကြောင့်မို့အဲ့ဒီစကားရလေးတွေကိုကြည်ပြီးတော့ တပည့်တော်တို့တန်ဃာတော်တွေလည်းဒီလိုလုပ်နေကြတာပဲအင်းသူတို့လိုဝရိယရှိပြီးတော့ကြိုးစားတကယ်ကြိုးစားနေကြတယ်ဆိုရင်သူတို့လိုပဲခြုံရမှာပဲသူတို့လိုပဲတော်ရမှာပဲသူတို့လိုပဲထက်ကြမှာပဲသူတို့လိုပဲကြီးပွားကြမှာပဲသူတို့လိုပဲအောင်မြင်ကြမှာပဲသူတို့လိုပဲတိုးတက်ကြမှာပဲလို့အဲဒီလိုတွေးဆလို့ရတယ်။ဒါကြောင့်ခန္ဓာကသင်္ကာလေးတွေ အဲ့ဒီအထကထာမှာရေးသားထားတဲ့စကားလေးတွေကအတူယူစရာကောင်းတယ်မှတ်သားစရာကောင်းတယ်ကိုကိုယ်တိုင်အဲ့ဒီလိုဖြစ်အောင်ကြိုးစားတဲ့နေကြိုးစားကြည့်လို့ရှိရင် သူတို့လိုပဲခြုံလာမယ်ထက်လာမယ်တော်လာမယ်အောင်မြင်လာမယ်အဲနာမည်ကြီးလာတာကိုလေကြော်ကြလာတော့လိတ်ဆူကြီးလိတ်ဆူကြီးနဲ့အမတန်သူကနာမည်ကြီးတာကိုနာမည်ကောင်းတစ်လုံးနဲ့ကြံရစ်တာဒါကြောင့်ခုနလင်္ကာလေးတွေတီးကုန်းထားထား င်ကုတ်ထားတာပေါ့လေမတတ်ဆရာကောင်းလို့နာနဲ့နိစာနာနဲ့မှလည်းသူတို့စာသင်နေကြတာစာကျက်နေကြနိလေပိုင်းမှလည်းပဲစာသင်နေကြတာစာကျက်နေကြနာနဲ့နိစာညနေစာညနေမှလည်းစာသင်နေကြတာပဲသူကအချိန်အနည်းငယ်လေးပဲမှစာပြီးတော့တပည့်တော်ဆိုနေဆုံးစာပြီးတဲ့အချိန်လောက်မှသူတို့အချိန်နည်းငယ်လေးပဲအိတ်တယ် အဲ့ဒီအချိန်လေးပဲကြံအချိန်မှဆိုသူကစာပြီးစာစာပြီးစာဖြစ်နေတာပဲဒါကြောင့်နာနဲ့နေ့စာနာနဲ့မှလည်းစာတင်ညစာအညစာပြညနေ့မှလည်းစာတင်ညလည်းစာအမြင်စာပြညလည်းစာအညလည်းညနေမှလည်းစာပြညလည်းစာတင်ညညနေမှစာပြညလည်းစာဒါကြောင့်နာနဲ့နေ့စာညနေစာတစားစာနဲ့နေကြသည်ဟုတ်တယ်တစားစာနဲ့နေနေကြတယ် စာနဲ့ပဲနှစ်ပန်းလုံးစာနဲ့ပဲချိန်ကုန်နေတာဒါဆောင်တို့ရတာကိုညအခါမှာစာပြန်ကတစားစာနဲ့နေကြသည်လိစုကြီးညအခါမှာလည်းပဲပထမယံပတ်လုံးလို့ဆိုတာကိုစေနာယတိစာရီပြန်ရတယ်စာရီအညာတယ်ဟိုဘလောက်ကောင်းလိုက်ဘလောက်တူးစံကောင်းတုတ်တက်တဲ့အောင်မြင်နေဆိုတော့အဲ့လိုအလုံးလုံးကြလို့တုတ်တက်တာပဲအောင်မြင်တာတပည့်တော်တို့ ဟိုပြည်ပရောက်မှုတဲ့နိုင်ငံတွေပေါ့လေကြီးကြီးရတယ်အမေရိကန်ဆိုလည်းအမှန်တန်လွတ်တဲ့ကမ္ဘာထိပ်တန်းနိုင်ငံကြီးအဲအဲ့ဒီနိုင်ငံကလူတွေလည်းစားအမှန်တန်ဖတ်ကြတာတွေ့ရတယ်လေရင်မောစီးသွားပြီဆိုရင်လည်းလေရင်ပေါ်မှာသူတို့ကစာဖတ်တာတွေ့တယ်စာဖတ်တယ်တချို့လည်းပဲအဲ့ဒီကွန်ပျူတာနဲ့ကွန်ပျူတာကိုနှိပ်နေတာပဲကွန်ပျူတာနှိပ်နေစာဖတ်တယ်ယထာဘော်တွေကြည့်ကြည့်လို့ရှင်လည်းယထာဘော်တွေလည်းစာဖတ်နေကြတာ ကားပေါ်ကြည့်လေကားပေါ်လည်းစာဖတ်နေကြသူတို့အတော်စာဖတ်ကြတယ်ဟောတူးတက်တယ်ဒါကြောင့်လေအသိပညာပညာတွေကျေပြန့်ပွင့်လင်းอืมအသိဉာဏ်ပညာတွေအားကောင်းပြီးတော့တူးတက်တာပဲအဲ့ဒီလိုနားလည်ရတယ်သဘောပေါက်ရတယ်ခုလည်းပဲညာပိုင်းလည်းသူတို့ကစာပညာတွေတဲ့လိမ့်ဆိုပြီးတွေက လိတ်ဆူဝီတွေပေါ့လေအမေရိကန်တွေဆိုလိတ်ဆူဝီတွေဖြစ်ကုန်ကြတာပေါ့ကိုအာရှဆိုရင်ဂျပန်တို့ကိုရီးယားတို့တိုးတက်ပါလေဆိုတဲ့အဲ့ဒီနိုင်ငံလိတ်ဆူဝီတွေပေါ့လိတ်ဆူဝီတွေလို့ကြိုးစားတော့လိတ်ဆူဝီလို့အောင်မြင်ရတာပေါ့အာရှလိတ်ဆူဝီတွေပေါ့ဟိုကအနောက်တိုင်းလိတ်ဆူဝီတွေပေါ့အနောက်တိုင်းမှာလည်းလိတ်ဆူဝီတွေအများကြီးအာရှမှာလည်းလိတ်ဆူဝီတွေအများကြီးရှိတိုးတက်ကြအောင်မြင်ရတာစာအုပ်အဲ့ဒီလိုသူတို့အသိဉာဏ်ပွင့်လင်းမှုအလေးပြုကြ ရိတ်ဆွေတွေဟာစာပြီးစာတစားစာနဲ့နေကြသည်နေပိုင်းမှာလည်းပဲစာပြီးရင်စာပဲစာပြီးရင်စာပဲစာပဲသူကအဲညာပိုင်းမှာလည်းစာပြီးရင်စာပဲစာပြီးရင်စာပဲအဲ့ဒါပဲလုပ်နေတာ စာနဲ့နှစ်ပန်းလုံးစာနဲ့အချိန်ကုန်အဲ့ဒီတော့ဘယ်မတော်ရှိမလို့တော်ရပြီပေါ့လိတ်ဆွေတွေဟာစာပြီးစာတစားစာနဲ့နေကြသည်လိတ်ဆွေတွေဟာထိုးကြောင့်သာ လွန်စွာတော်ကြသည်လိษဝီဒီဟာထိုးကြောင့်လားလွန်စွာခြုံကြသည်လူရဲ့ခြုံတွေအများကြီးပဲလိษဝီရဲ့ခြုံတွေအများကြီးပဲလိษဝီအတော်တွေအများကြီးပဲလိษဝီဒီဟာထိုးကြောင့်လားလွန်စွာ ထက်ကြသည်လိษဝီဒီဆိုထက်မြက်ပြီးထက်မြက်ပြီးဒီစရိဒီကဘာမှာနာမည်ကြီးတဲ့ထက်မြက်တယ်အဲစင်ကာပူတို့ ဂျပန်တို့ကိုရီးယားတို့ကိုအာရှမှာဆိုရင်အဲ့ဒါထိရောက်နေတဲ့နိုင်ငံတွေပဲထိရောက်နေတဲ့နိုင်ငံတွေအဲ့ဒီနိုင်ငံတွေအဲ့သူတို့တော်ကြတယ်ထိကြတယ်ခြုံညအဲ့ဒါကြိုးစားလို့ပဲအသိဉာဏ်ပညာတွေပွင့်လင်းရလို့ပဲလိသဝီရိဟာထိုးချောင်းသာလွန်စွာကြီးပွားသည်လိသဝီရိဟာထိုးချောင်းသာလွန်စွာအောင်မြင်သည်လိသဝီရိဟာထိုးချောင်းသာလွန်စွာတိုးတက်သည်တဲ့အဲ့ဒီအထာက စကားကိုအမှတ်ချက်တည်းယူပြီးတော့မှတ်သားစရာသင်္ကာလေးရေးထားလိုက်တယ်အဲ့ဒါလိတ်ဆူဝိနည်းကိုကိုယဟန်နေထက်မှာပေါ့ကိုကိုယ်နေထက်မှာပေါ့နာနဲ့နေစာညနေစာ တစားစာနဲ့နေကြသည်ညနေညအခါမှာစာပြန်ကတစားစာနဲ့နေကြသည်တန်ဃာတွေဟာကိုင်းရောဥစ္စနေရောပေါ့ တန်ဃာတွေဟာစာပြီးစာတစားစာနဲ့နေကြသည်တန်ဃာတွေဟာထို့ကြောင့်သာလွန်စွာတော်ကြသည်အဲလိဆိုရီကျူးကျူးတိုင်းတကယ်တော်လာပါပဲတကယ်တော်မှာပါပဲလိဆိုရီအဲတန်ဃာတွေဟာထို့ကြောင့်သာလွန်စွာခြုံကြသည်လိဆိုရီလိုကျူးစားလိဆိုရီလိုလားစာတွေကိုအဲဖတ်တာသင်ယူတာကြက်မှတ်တာလို့ဟောခြုံမှာပါပဲ တန်ဃာတွေဟာထို့ကြောင့်သာလွန်စွာထက်ကြသည်ထက်မြက်တဲ့တန်ဃာတွေပေါ်လာမှာပဲပြင်းတဲ့သူကတော့မထက်မြက်ဘူးပေါ့ပရိယာရှိတဲ့သူကြိုးစားတဲ့သူထက်မြက်တဲ့ပုဂ္ဂိုလ်ဖြစ်လာမှာပဲတန်ဃာတွေဟာထို့ကြောင့်သာလွန်စွာ ကြီးပွားသည်တန်ဃာတွေဟာထို့ကြောင့်သာလွန်စွာ အောင်မြင်သည်တန်ဃာတွေဟာထိုးကြောင့်သာလွန်စွာတိုးတက်သည်အဲ့ဒါကတော့တိစ္ဆဝီအပိုင်းကိုဖွင့်ပြထားတဲ့စကားရ ယဟန်တော်တွေဘက်ကိုဖွင့်ပြထားတဲ့အထာဂရမှာဖွင့်ပြထားတဲ့စကားတွေကရှိသေးတယ်။အဲဒါကတော့သိမထူပါဘူး။အဲကိုယဟန်တော်ရဲ့တဘာဝကိုသိထားကြတယ်ဆိုတော့ကိုယဟန်တော်ရဲ့တဘာဝအတိုင်းပါပဲ။သူတို့ဆုံးကိစ္စပြီးလို့ရှိရင်တရားနှလုံးသွင်းကြတယ်။တရားနှလုံးသွင်းရင်လည်းပဲအဲညက်နေညက်နေအထိနေဝင်သည့်အထိအချိန်ဒီတစ်နေ့လုံးကုန်ကြတယ်။အဲတခါ ပထမယံရောက်တော့လည်းပဲစဉ္ညာလျှောက်ပြီးတော့တရားနှလုံးသွင်းရတယ်။ဟောမဇ္ဈိမယံရောက်တဲ့အခါတို့ဆယ်နာရီကနေနှစ်နာရီအတော်အတွင်းရောက်တော့ဘာလို့ကြတယ်လို့မာစီတာအင်းလိတာကြီးမှားတယ်။အကြာကြီးမအိပ်ပါစေနဲ့လို့ရည်ရွယ်ပြီးတော့တဲ့အဲ့ဒီတသားကောင်းတသားရှင်အုံးဒီမှာအုံညတယ်တဲ့မဇ္ဈိမယံရောက်တော့ထအပေါ်လေမဇ္ဈိမယံရောက်တော့ ပစ္စည်းမယံပစ္စည်းမယံတော့တရားထပြီးတော့စဉ္ညာလျှောက်ပြီးတရားမှတ်ကြတယ်အဲ့ဒီလူနည်းအဖြစ်ယဟန်တော်တွေကလည်းပဲတရားလုပ်ငန်းမှာကြိုးစားတော်မူကြတယ်ဟိုကစာလုပ်ငန်းကြိုးစားတာပေါ်လင်းလေးဆိုတွေကတပည့်တော်တို့တန်ဃာတော်တွေကလည်းပရိယလေးလာနေကြတာအဲပရိယလေးလာနေကြတဲ့ပုဂ္ဂိုလ်တွေဖြစ်လေတော့ဒီဆိုပြီးဒီလေကိုကအဲအတူယူပြီးကျင့်သုံးရတန်ဃာတော်အရှင်မြတ်ဒီအဲဒီခုနယဟန်တော်တွေ အဲ့ဒါတွေကိုလည်းကိုယ်ကနိုင်သမျှကိုယ်စွမ်းနိုင်သမျှအတူယူပြီးကျင့်သုံးရအဲ့ဒီတော့တဲ့ပုထုဇဉ်ဟာဒီဟမ်းမယ်ပုထုဇဉ်ဟာဒီဟမ်းမယ်လို့လက်ညှိုးထိုးပြလို့ရှိရင်ရနိုင်လောက်တဲ့အနေအထားရှိပါတယ်အဲ့တော့ပုထုဇဉ်အကြီးတွက်ကနည်းသွားတယ်ဆိုတာပေါ့ကြီးတွက်လို့ရတယ်လက်ညှိုးထိုးပြလို့ရတယ်ဒါပုထုဇဉ်ပဲဒါပုထုဇဉ်ပဲဧကတိဝတန်တဗေဝအရဟန္တာတဲ့ဟေတုံးတဲ့အကုန်လုံးအဲဒီနေ့မှာရဟန္တာကြီးတွေဖြစ်ကုန်ကြတယ် အဲ့ဒါကအထကထာမှာဖွင့်ဆိုတဲ့စကားရလေးတယ်တပည့်တော်တို့စာသင်ယူကြတဲ့ပုဂ္ဂိုလ်တွေဟာအဲ့ဒီလေးစုံဝီတွေတို့ကြိုးစားကြအရဟနာဖြစ်ခြင်းတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်လည်းပဲအဲ့ဒီယဟန်တော်တွေလို့ကြိုးစားကြမယ်ဆိုရင်စာဆိုရင်လည်းစာဘက်မှာတော်ကြမယ်ခြုံရမယ်ထက်ကြမယ်အောင်မြင်ကြမယ်တိုးတက်ကြမယ်အဲအဲ့ဒီလိုမိမိတို့လုပ်တဲ့အလုပ်မှာ တော်ဖို့ခြုံမှုထက်ဖို့အောင်မြင်ဖို့အဲတုတက်ဖို့ရအတွက်ဒီစဝီတွေကိုလည်းအတူယူရမယ်အဲနောက်ပြီးတော့ခန္ဓာသံဃာတော်အရှင်မြတ်တွေယဟန္တာတွေကြီးပဲဘုသူစေဆိုလည်းညှို့ထုတ်ပြတော့နေသွားတယ်ဆိုတော့သံဃာတော်အရှင်မြတ်တွေကိုလည်းအတူယူပြီးတော့စွမ်းနိုင်မှုများကျင့်သုံးရရမယ်အဲ့ဒီလိုကျင့်သုံးလို့ရှိရင်အဲ စာဆိုရင်လည်းစာဘက်မှာအောင်မြင်ရမှာပဲချွန်ရမှာပဲတိုးကြမှာပဲအကျင့်ဘက်မှာဆိုရင်အကျင့်ဘက်မှာချွန်ရမှာပဲတိုးကြမှာပဲအောင်မြင်ရမှာပဲအဲအဲ့ဒီလိုစာပရိယတိလုပ်ငန်းဘက်မှာရောပฏิပတ်တိလုပ်ငန်းဘက်မှာရောခုနကလင်္ကရတုတ်တံမှာဘုရားမိကြတော်မူတဲ့စကားတော်ကြီးဘုဆိုတဲ့အထကရာကစကားရက်တွေနဲ့အညီမိမိတို့ဘဝမှာကြိုးစားကြရင်ပရိယပယောပฏิပတ်ပယော ခြုံတဲ့ပုံကိုယ်တွေဖြစ်လာမယ်ထက်တဲ့ပုံကိုယ်တွေဖြစ်လာမယ်တော်တဲ့ပုံကိုယ်တွေဖြစ်လာမယ်